28ရက်1993ခုနှစ်စက်တင်ဘာလ23ရက်နေ့ညနေ3နာရီနဲ့25မိနစ်အချိန်မှာတရားဝဲစားတယ်တတိပဋ္ဌာန်၄ပါးမြတ်တရားကိုဟောကြားချီးမြှင့်တော်မူပါဗျာတဲ့ဘာလို့ကိုဟောရမှာတော့ဒီမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်ခြင်း အနတ္တသဘောတို့ကိုနည်းနောသက်ဝင် အမှန်မြင်လျက်ခင်မင်မှုသမှုရိယပယ်နိုင်ရ၍ခင်မင်မှုဟာသမှုရိယသစ္စာသူပယ်ရမယ်တရားမပယ်နိုင်ရင်ဆင်းရဲတယ်ပေါ့ပယ်နိုင်ရင်ချမ်းသာတယ်ခင်မင်မှုသမှုရိယပယ်နိုင်ရ၍ဒုက္ခခတ်သိမ်းချုပ်ပြတ်ငြိမ်းရာချုပ်ပြတ်ငြိမ်း၍ဇတ်သိမ်းရမှာမြတ်နိဗ္ဗာန်ကို ဒီကံစေစေရောက်နိုင်ကြဖို့ရအတွက်တတိပဋ္ဌာန်၄ပါးမြတ်တရားကိုပွားများအထောက်ဖို့ရဟောကြားပါတတိပဋ္ဌာန်ဆိုတာဘာအဓိပ္ပာယ်ရှိသလဲယုံနဲ့နာမှာယုတ်တဘာဝနန္တဘာဝတို့ကို အတိုင်းအမှန်တိုင်းသိဖို့ရအတွက်တတိဥသိတဲ့စိတ်နဲ့ရှိနေဖြစ်နေတဲ့အတိုင်းဆောင်ရှုတာကိုတတိပဋ္ဌာန်ဘယ်နှပါးတဲ့၄ပါးဘာတွေပါလဲမနော်ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန်စိတ်ဓာ ानु ပတနာတတိပဋ္ဌာန်ဓမ္မာ ानु ပတနာတတိပဋ္ဌာန်ဟုတ်ပြီလား ကာယ ानु ပဒနာတတိပဋ္ဌာန်ဆိုတာဘာကိုရှုတာလဲရုပ်ကိုရှုတာခန္ဓာကိုယ်မှာဖြစ်သမျှသဘောတွေကိုရှုတာဟာကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်ဆိုတာဘာကိုရှုတာလဲဘာလဲခံစားမှုကိုရှုတာဟုတ်ကဲ့လား ချမ်းသာခံစားမှုဆင်းရဲခံစားမှု မချမ်းသာမဆင်းရဲခံစားမှုချမ်းသာခံစားမှုဖြစ်လဲရှုဆင်းရဲခံစားမှုဖြစ်လဲရှုမချမ်းသာမဆင်းရဲခံစားမှုဖြစ်လဲရှုချမ်းသာခံစားမှုကိုတော့ဘာလို့ခေါ်တယ်လဲပါဠိလိုဒုက္ခဝေဒနာဆင်းရဲခံစားမှုကိုတော့ဘာလို့ခေါ်တယ်လဲ ဒုက္ခဝေဒနာမချမ်းသာမစင်ရခံစားမှုကိုတော့ဥပိ္ပခဝေဒနာအဒုက္ခမဒုက္ခဝေဒနာလို့လည်းခေါ်တယ်နော်မချမ်းသာမစင်ရခံစားမှုဘယ်ခံစားမှုဖြစ်ဖြစ်ဖြစ်ပေါ်လာလို့ရှိရင်ဖြစ်နေရှိနေတဲ့အတိုင်းရှုသည်ဝေဒနာ అను ပဒနာတတိပဋ္ဌာန်စိတ်တ అను ပဒနာတတိပဋ္ဌာန်ဆိုတာကတော့ဘာကိုရှုတာတော့ ဘလို့စိတ်တွေရှုတာလဲသာရကံဝါစိတ်တံသာရကံစိတ်တဏိပဇာနာတိဝိတရာကံဝါစိတ်တံဝိတရာကံစိတ်တဏိပရာပဇာနာတိသာဒောတံဝါစိတ်တံသာဒောတံစိတ်တဏိပဇာနာတိဝိတဒောတံဝါစိတ်တံဝိတဒောတံစိတ်တဏိပဇာနာတိသာရကံဝါစိတ်တံတတ်မဲ့စိတ်ကိုလည်းသာရကံစိတ်တံတိတတ်မဲ့စိတ်ဟုပဇာနာတိရှုတိနေရ၏ ပါစိတ်ရှိရမလဲတမတဲ့စိတ်ချစ်ခင်တဲ့စိတ်နှစ်သက်တဲ့စိတ်တွေ့တာတဲ့စိတ်ခက်ခလားအဲ့ဒီစိတ်ကိုရာဂစိတ်လို့ခေါ်တယ်တဲ့လောဘစိတ်လည်းဟုတ်တယ်ဝိတရာဂံဝစိတ်တံဝိတရာဂံစိတ်တံဒီပဇာနာတိဝိတရာဂံဝစိတ်တံတတ်မဲ့မှုကင်းသောစိတ်ကိုလည်း ဝိတရာဂံစိတ်တန်ဒီတမဲ့မှုကင်းတော်စိတ်ဟုပဇာနာတိရှုတိနေရဤတမဲ့မှုကင်းတဲ့စိတ်ကိုလည်းတမဲ့မှုကင်းနေတဲ့စိတ်ပဲတမဲ့ချင်းမရှိတဲ့စိတ်လို့သိနေရသဒောတံဝါစိတ်တံစိတ်ဆိုးစိတ်ကိုလည်းသဒောတံစိတ်တံဒီစိတ်ဆိုးစိတ်ပဲဟုပဇာနာတိရှုတိနေရဤပါတယ်တော့စိတ်ဆိုးစိတ်ကိုလည်းစိတ်ဆိုးစိတ်ပဲလို့ရှုတိရ ဒေါသဆိုတာဒေါသဆိုတာနှမျိုးရှိတယ်ဆုံနစ်တဲ့ဒေါသတက်ကြွတဲ့ဒေါသလို့နှမျိုးရှိတယ်တက်ကြွတဲ့ဒေါသဆိုတာစိတ်ဆိုးတာအမျက်ထွက်တာစုံနေတဲ့ဒေါသဆိုတာစိတ်ပြက်တာစိတ်ဆင်းရဲတာစိတ်မချမ်းသာတာဝမ်းနေတာယွန်းတာအဲ့ဒါတွေဟာ ဆုံးနေတဲ့ဒေါသဒေါသဆိုတာစိတ်မူလသဘာဝကနေပျက်စီးသွားတာကိုဒေါသလို့ခေါ်တယ်စိတ်ဆိုးလည်းမူလသဘာဝပျက်စီးသွားတယ်စိတ်ပြက်လည်းမူလသဘာဝပျက်စီးသွားတယ်အမျက်ထွက်လည်းမူလသဘာဝပျက်စီးသွားတယ်စိတ်မချမ်းသာဘူးစိတ်ဆင်းရဲတယ်ဆိုလည်းမူလသဘာဝပျက်စီးသွားတယ်အဲစိတ်ရဲ့ မူလပဂရိသဘောပျက်စီးသွားတာကိုပဲဒေါသအဲ့ဒါကြောင့်မလို့နှမျိုးရှိတာနှမျိုးကဘာတွေပါလိမ့်မနော်ဆုံးနစ်သောဒေါသနဲ့တဲကြွသောဒေါသအဲ့ဒါကြောင့်သာဒေါသံဝစိတ်တံဒေါသစိတ်ကိုလည်းပဇာနာတိရှုတိနေရဤဆိုတာမှာတက်ကြွသောဒေါသဆုံးနစ်သောဒေါသနှစ်ခုလုံးပါတယ်ဒါကြောင့် စိတ်ဆင်းရဲတာလည်းရှုစိတ်ချမ်းသာလည်းရှုအဲစိတ်ဆင်းရဲတာလည်းရှုစိတ်ပြတ်တာလည်းရှုဝမ်းနေတာလည်းရှုစိတ်ဆိုးတာလည်းရှုဒေါသထွက်တာလည်းရှုဝိတဒေါသဝါစိတ်တံဝိတဒေါသံစိတ်တံတိပဇာနာတိဝိတဒေါသဝါစိတ်တံစိတ်ဆိုးမှုကင်းသောစိတ်ကိုလည်းဝါစိတ်မဆိုးသောစိတ်ကိုလည်းဝိတဒေါသံဒီစိတ်မဆိုးတဲ့စိတ်ဟုပဇာနာတိရှုသိနေရ၏ဒေါသကင်းတဲ့စိတ်ကိုလည်းဒေါသကင်းနေတယ် ဒေါသမဖြစ်ဘူးလို့ရှုတန်ခိတံဝါစိတ်တံတန်ခိတံစိတ်တံဒီပဇာနာတိတန်ခိတံစိတ်တံပြင်းဤတွန့်ဆုတ်သောစိတ်ကိုလည်းတန်ခိတံစိတ်တံဒီပြင်းဤတွန့်ဆုတ်သောစိတ်ပဲဟုပဇာနာတိရှုသိနေရ၏ပြင်းတဲ့စိတ်ကိုလည်းပြင်းတယ်လို့ရှုပါတွန့်ဆုတ်နေတဲ့စိတ်ကိုလည်းတွန့်ဆုတ်နေတယ်လို့ရှုပါလေးလံနေတဲ့စိတ်ကိုလည်း လေးလံနေလို့ရှုပါထိုင်းမိုင်းတဲ့စိတ်ကိုလည်းထိုင်းမင်းတယ်လို့ရှုပါလေးလံထိုင်းမင်းတဲ့စိတ်ဆိုတာပဲစိတ်လဲဟမ်ငိုက်တဲ့စိတ်ပြင်းတဲ့စိတ်အာမထုတ်ခြင်းတဲ့စိတ်ဟုတ်ရဲ့လားအဲ့ဒါဘာစိတ်တော့လက်ခံထားရမှာလားရှုရမှာလားဘာရွယ်ချက်နဲ့ရှုရမလဲ ဘာရည်ရွယ်ချက်နဲ့ရှုရမလဲပြင်းနာပျောက်ဖို့ရည်ရွယ်ချက်နဲ့ရှုရမှာမဟုတ်လားဟုတ်တလားပြင်းနာပျောက်ဖို့ငိုက်တာပျောက်ဖို့ရည်ရွယ်ချက်နဲ့ရှုရမယ်လို့ဘယ်ဖရာဟောခဲ့လဲဘယ်ဖရာမှမဟောဘူးဟုတ်ကဲ့လား ပြင်းတာပြောက်ဖို့ပြင်းတာကိုရှုငိုက်တာပြောက်ဖို့ငိုက်တာကိုရှုလို့ပဲဖျားမှမဟုတ်ဘူးမိတ်ကြတာကိုကတံခိတံဝစိတ်တံပြင်းဤတွန်းဆုပ်စိတ်ကိုလည်းတံခိတံစိတ်တံဒီပြင်းဤတွန်းဆုပ်စိတ်ပဲဟုပဇာနာတိရှုတိနေရဤတဲ့ဟောဘာလို့နေရတာရှုတိနေရတယ်ဆိုတာပြောက်ဖို့လား အဲသူရဲ့သဘာဝလက္ခဏာသာမညလက္ခဏာကိုသိဖို့ပြင်းကြီးတဲ့စိတ်ရဲ့ပင်ကိုယ်သဘောနဲ့ပြင်းကြီးတဲ့စိတ်ရဲ့အများဆိုင်သဘောကိုသိဖို့ရှုရတာရှုတာမှန်သမျှဘာကိုပဲရှုရှုသိဖို့ရှုတာသိဖို့ရှုတယ်ဆိုတာပင်ကိုယ်သဘောဆိုတာသူရဲ့အဲ့ဒီစိတ်အဲ့ဒီရုပ်ရဲ့ ဂရိတဘာဝကိုသိဖို့ရှုတာအများဆိုင်သဘောဆိုတာအနိစ္စဒုက္ခအနတ္တပြောတာအနိစ္စမတည်မြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘောအနတ္တပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောအဲ့ဒီသဘော၃မျိုးဟာရုပ်တစ်ခုတည်းစိတ်တစ်ခုတည်းနဲ့ဆိုင်သလားရုပ်အာလုံးစိတ်အာလုံးနဲ့ဆိုင်သလားရုပ်အာလုံးစိတ်အာလုံးနဲ့ဆိုင်တယ် ဒါကြောင့်သူတို့ကိုပါမင်ညလက္ခဏာခေါ်တယ်အများဆိုင်သဘောဘာလက္ခဏာတဲ့တော့မြန်မာလိုအများဆိုင်သဘောအဲ့ဒီအများဆိုင်သဘောဖြစ်တဲ့ဖြစ်ဖြစ်ပြီးပြက်သွားလို့မတည်မြဲတဲ့သဘောဖြစ်ပြမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောပုဂ္ဂိုလ်သတ္တဝါဝိညာဉ်အတ္တမဟုတ်တဲ့သဘောဆိုတဲ့ဒီသဘောလက္ခဏာ၃မျိုးကိုသိဖို့ရှုတာကြီးပဲဘာကိုပဲရှုရှု ငိုက်တယ်ငိုက်တယ်လို့ရှုတာလဲအဲ့ဒီငိုက်စိတ်ရဲ့ဒီသဘောသုံးမျိုးသိကိုရှုတာငိုက်စိတ်ပြောက်အောင်ရှုတာမဟုတ်ဘူးစဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်လို့ထွက်စိတ်လွင်စိတ်စဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်ရှုတာလဲအဲ့ဒီထွက်စိတ်လွင်စိတ်စဉ်းစားစိတ်တွေးစိတ်ပြောက်အောင်ရှုတာမဟုတ်ဘူးအဲ့ဒီစိတ်တွေရဲ့အခုပြောတဲ့သဘောလက္ခဏာ၃မျိုးကိုသိဖို့ရှုတာဟုတ်ကဲ့လားအခုပြောတဲ့သဘောလက္ခဏာ၃မျိုးဆိုတာဘယ်ဟာလဲ ဟမ်ဩဒုက္ခတနာစရာကောင်းတာအခုပြောတဲ့သဘောလက္ခဏာ၃မျိုးဆိုတာဘယ်ဟာလဲအနိစ္စဒုက္ခအနတ္တအနိစ္စဆိုတာပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောဟုတ်တယ်မဟုတ်လားမှန်ပါဖေရဟမ်ဟုတ်တာလားမဟုတ်တာလားဘာမဟုတ်တာလဲ အနိစ္စဆိုတာမမြဲတဲ့သဘောဘယ်လိုမမြဲတာအဝတ်တင်းနေမစီလို့ကြွကြတာပါတာဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားလို့မတီးတံမခိုင်မြဲတဲ့သဘောဟုတ်ကဲ့လားဘာသဘောလဲ မတည်တမ်းမခိုင်မြဲတဲ့သဘောနောက်နောက်သဘောတစ်ခုကပါလဲဒုက္ခဆိုတာပါလဲဆင်းရဲခြင်းသဘောဘယ်လိုဆင်းရဲတာတော့ဖြစ်ပြမပြနှိမ့်ဆက်နေလို့အခမ်းရခက်တဲ့သဘောတွေဟုတ်ကလားနောက်သဘောတစ်ခုက အနတ္တဘာသဘောလဲပုဂ္ဂိုလ်သတ္တဝါအတ္တအသက်ဝိညာဉ်မဟုတ်တဲ့သဘောအဲ့ဒီသဘောဟာငိုက်စိတ်မှမရှိဘူးလားရှိလို့ငိုက်စိတ်ကိုရှူတာအဲ့ဒီသဘောတည်းကိုရှူတာငိုက်စိတ်ဟာတည်ငဲသလားဖြစ်လာပြီပြက်သွားတာပဲငိုက်စိတ်ဖြစ်နေတော့ငိုက်နေတာပေါ့ပြက်သွားတော့ သံဃာပြောက်သွားတာပေါ့မဟုတ်လားအဲ့ဒါလို့အစာရည်ဒီဖြင့်ဘယ်ရုပ်ကိုရှုရှုဘယ်နာမ်ကိုရှုရှုဘယ်စိတ်ကိုရှုရှုရည်ရွယ်ချက်ကအဲ့ဒီသဘောလက္ခဏာ၃မျိုးသိဖို့ရှုတာမမျက်စင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတဲ့သဘောလက္ခဏာ၃မျိုးကိုသိဖို့ရှုတာပဲ now ဝိခိတံဝါစိတ်တံဝိခိတံစိတ်တံဒီပဇာနာတိဝိခိတံဝါစိတ်တံပြန့်လွင့်ပြေးသွားတဲ့စိတ်ကိုလည်းဝိခိတံစိတ်တံဒီပြန့်လွင့်ပြေးသွားတဲ့စိတ်ပဲဟုပဇာနာတိရှုသိနေရ၏ပါတဲ့တော့ပြန့်လွင့်တဲ့စိတ်ကိုပြန့်လွင့်တယ်လို့ရှုသိနေပါတဲ့ပြေးတဲ့စိတ်ကိုပြေးတယ်လို့ရှုပါထွက်တဲ့စိတ်ကိုထွက်တယ်လို့ရှုပါစဉ်းစားတဲ့စိတ်ကို စဉ်းစားတယ်လို့ရှုပါတွေးတဲ့စိတ်ကိုတွေးတယ်လို့ရှုပါတစုံတရာမြင်နေရင်လည်းမြင်တယ်လို့ရှုပါရည်ရွယ်ချက်ကပါလဲသိဖို့ဘာကိုသိဖို့လဲအဲ့ဒီစိတ်တွေရဲ့မမြဲစင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတဲ့သဘော၃မျိုးကိုသိဖို့ဟုတ်ကဲ့လားဘာတတိပဋ္ဌာန်နဲ့ စိတ်ဓာနုပတနာတတိပဋ္ဌာန်ဟုတ်ကလားဓမ္မနုပဒနာတတိပဋ္ဌာန်ဆိုတာတော့ဗာလဲသဘောကိုသိဖို့ရှုသည်တဲ့မြင်သဘောကြားသဘောနာမ်သဘောစားသဘောစသည်မြင်နေမြင်နေကြားတယ်ကြားတယ်နားနေနားနေစားတယ်စားတယ်စသည်ရှုတယ်ရည်ရွယ်ချက်ကအဲ့ဒီသဘောတွေရဲ့အနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးကိုသိဖို့ ဒီနေ့နေ့ကျမှဒီဓမ္မနုပဒနာကိုသူจิตသက်သက်သီးသံလေးဟောရအောင်မယ်ဒီတော့တတိပဋ္ဌာန်ဘယ်နှမျိုးပါပါလဲဆိုတာဘာကိုရှုတာလဲဝေဒနာနုပဒနာတတိပဋ္ဌာန်စိတ်ဓာနုပဒနာတတိပဋ္ဌာန် ဓမ္မာနုပါဒနာတတိပဋ္ဌာန်ဂိုင်းဆိုသမာတတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတမန်ကရှံကပွက်ရှံရှံရှုတာမဟုတ်ဘူးနော်တတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာ ရုပ်ကိုရှုရာကကာယ ानु ပတနာတတိပဋ္ဌံခံစားမှုကိုရှုရာကဝေဒနာစိတ်ကိုရှုရာကစိတ်ဓာနုပတနာတတိပဋ္ဌံသဘောကိုရှုရာကဓမ္မာနုပတနာတတိပဋ္ဌံ So now the cow ရုပ်ကိုပဲရှုရှုခံစားမှုကိုပဲရှုရှုစိတ်ကိုပဲရှုရှုသဘောကိုပဲရှုရှုလိုရင်းကတတိပဲဒီလိုမဟုတ်လားတတိမရှိရင်ရှုလို့ရပါမလားမရဘူးတတိရှိမှရှုလို့ရတာတတိဆိုတာအမှတ်ရနေတာလားမေ့နေတာလားဟုတ်ကလား အဲ့ဒီအမှတ်ရနေတာကိုတခြားစကားလုံးနဲ့အပမာဒလို့သုံးတယ်အမှတ်ရနေတာကိုဘာလို့သုံးတယ်လဲအပမာဒအမြဲသတိရှိနေတယ်လို့ဆိုလိုတယ်ဒီတော့ အမြဲတတိရှိပြီးတော့အမြဲရှုနေတာကို အပမာဒလို့ခေါ်သလိုရှုမှတ်မှုလွတ်နေတာကိုပမာဒလို့ခေါ်တယ်ရှုမှတ်မှုလွတ်တာကိုဘာလို့ခေါ်လဲပမာဒရှုနေတာကိုအပမာဒဒါကြောင့်မလို့ဒီတတိပဌံတရားကိုအပမာဒတရားလို့ဉာဏ်ကမှများများသုံးတယ် ဘာတရားလို့သုံးနော်အတိဘယ်ကအမြဲတတိယနေတဲ့တရားအမြဲရှုနေတဲ့တရားအမြဲအမှတ်ရနေတဲ့တရားဟုတ်ကဲ့လားအပမတောအမတံပဒံပမတောမစ္စုနောပဒံယေပမတ္တာနမိယန္တိအပမတ္တာယထာမတ္တာ အပမတောမမေ့မလျော့ခြင်းသည် အမတံပဒံမသေးခြင်းဤအကြောင်းပေသည်ပါတယ်တော့မမေ့မလျော့တာဟာမသေးခြင်းရဲ့အကြောင်းပဲဆိုတာကရှုမှတ်နေတာဟာမသေးခြင်းရဲ့အကြောင်းပဲဟုတ်သလားအပမတောအမြဲမပြတ်ရှုမှတ်နေခြင်းသည်အမတံပဒံမသေးခြင်းဤအကြောင်းပေသည် ပမာတော့မေ့လျော့နေခြင်းသည်ဝါရှုမှတ်မှုလွတ်နေခြင်းသည်မစ္စုနောပရံသေခြင်းဤအကြောင်းပေတည်းတဲ့ဟောပါတယ်တော့ရှုမှတ်မှုလွတ်ရင်သေခြင်းရဲ့အကြောင်းပဲတဲ့ရှုမှတ်မှုမလွတ်ရင်မသေးဘူးရှုမှတ်မှုလွတ်ရင်သေမယ်ဒါကြောင့်မလို့ရှုမှတ်မှုလွတ်နေတဲ့ယောဂီကို နင်သေးမနောလို့ပြောလိုက်ရင်ခံနိုင်မှာမလားဟမ်ခံနိုင်မှာမလားခံနိုင်ရမှာပေါ့ဖရာဖရာဟောတာပဲပမာတော့ရှုမှတ်မှုလွတ်နေခြင်းသည်မစ္စုနောပရာသေခြင်းဤအကြောင်းပေသည်ဟုတ်ကဲ့လားရှုမှတ်မှုလွတ်တဲ့ဘုန်းကြီးကိုကိုတော်တော့သေတော့မှာပဲမဟုတ်လား ရှုမှတ်မှုလွတ်နေတဲ့ဒကာကြီးကိုအင်းဒကာကြီးတော့သေခြင်းပြီဟုတ်ကလားအဲ့လိုပြောရင်ခံနိုင်မှာမလားခံတော့ခံနိုင်မှာမဟုတ်ဘူးနော်ဒါမှဟုတ်တော့မဟုတ်ဘူးလားဟုတ်တယ်မလားဟုတ်တယ်အပမတော်မမေ့မလျော့ခြင်းသည်ဝါအမြဲတတိရှိနေခြင်းသည်အမြဲရှိမှနေခြင်းသည်အမတံပရမသေးခြင်း၏အကြောင်းပေသည် ပမာဒုံမိရော့နေခြင်းသည်ဝါတတိမရှိခြင်းသည်ဝါရှုမှတ်မှုလွတ်နေခြင်းသည်မစ္ဆုနောဗရံတေခြင်း၏အကြောင်းပေသည်ပမတ္တာမိမိရော့ရော့နေကြကုန်သောရေခြင်းပုဂ္ဂိုလ်တို့သည်မတားယထာတေကြကုန်တကဲ့သို့မိမိရော့ရော့နေတဲ့လူတွေတေကြသလိုပဲတဲ့ အပမတ္တမမေ့မလျောပဲအမြဲတတိရှိနေသောပုဂ္ဂိုလ်တို့သည်နာမီယန္တိမသေးကြကုန်ဟောပါတယ်ပါတယ်တော့မိမိရောရောပုဗ္ဗတဏ္ဏနေကြတဲ့လူတွေသေကြရသလိုတဲ့အမြဲတတိရှိတဲ့အပမာဒလက်ကင်ထားတဲ့ပုဂ္ဂိုလ်တွေကမသေးကြဘူးတဲ့မြတ်စွာဘုရားရဲ့အဲ့ဒီစကားသဘောတူကြလား ဘာကြောင့်တူတော့ဟောကဲအဖြေမရှိတော့ဘူးဘာကြောင့်တူတော့ဆိုမှန်လို့တူပါတယ်ဖရာဘောမဟုတ်ဘူးလားအဲသဘောတူတာမှန်လို့တူတာမဟုတ်လားဖရာဟောလို့တူတာလားမှန်လို့တူတာလားမှန်လို့တူတာဒီလိုပါ ရှုမှတ်တဲ့လူကမသေးဘူးမရှုမှတ်တဲ့လူကသေးတယ်ဆိုတာဒီလိုပါရှုမှတ်တဲ့လူကရှုမှတ်ပါများလာတော့တတိအားကောင်းလာတာနဲ့အမျှစိတ်တည်ငြိမ်မှုတမာရီအားကောင်းမလာဘူးလားစိတ်တည်ငြိမ်မှုတမာရီအားကောင်းလာတာနဲ့အမျှယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောတွေသိမလာဘူးလားအဲဒါလို့သိတော့အဲ့ဒီအသိဟာတဖြည်းဖြည်းတဖြည်းဖြည်းရင်းကျက်သွားတော့မဲ့အသိဖို့အသိထိရောက်မသွားဘူးလား အဲတော့ပထမမဲ့အတိကကိလေသာတွေတချို့ကိုမပယ်တတ်ဘူးလားဒုတိယမဲ့အတိကကိလေသာတချို့ပယ်တတ်တယ်တတိယမဲ့အတိကကိလေသာတချို့ပယ်တတ်တယ်သတုထနောက်ဆုံးမဲ့အတိကြတော့ကြံသမျှကိလေသာတွေအကုန်မပယ်တတ်ပေဘူးလားပယ်တတ်လိုက်တယ်ဆိုတော့အဲသတုထနောက်ဆုံးမဲ့အရဟတမဲ့ရတဲ့ပုဂ္ဂိုလ်ကဘဝတွေตายတတ်မဲ့တဲ့တဏှာသူ့မှာရှိသေးလားမရှိတော့သူဘဝဖြစ်ခြင်းအောင်မလား မဖြစ်ချင်တော့ဘူးမဖြစ်ချင်တော့ကအဲ့ဒီဘဝမှာပြိဋိဘံစံသွားပြီဆိုသေသွားပြီဆိုနောက်တစ်ဘဝဖြစ်အောင်လားမဖြစ်တော့ဘူးယုံနာအဖြစ်ဒီနေရာမှာရက်ဆဲသွားရောဟုတ်တယ်မလားမဖြစ်တော့ဘူးအဲ့ဒါယုံနာဆင်းရဲသူရှိသေးလားငြိမ့်မသွားဘူးလားယုံနာဆင်းရဲငြိမ့်သွားပြီကိုင်းသူနောက်သေးအောင်မလားဩအဲ့ဒါပြောတာ အပမာဒရှုမှတ်နေတဲ့ပုဂ္ဂိုလ်မသေးဘူးဆိုတာအဲ့ဒါပြောတာသူဘယ်တော့သေအောင်မလို့ဘယ်တော့မှမသေးဘူးဘာဖြစ်လို့မဖြစ်လို့ဟုတ်တယ်မလားမဖြစ်တော့မပြက်ဘူးမမွေးတော့မသေးဘူးပေါ့အဲ့ဒါပြောတာရှုမှတ်သူဟာမသေးဘူးတဲ့မရှုမှတ်တဲ့လူကတော့ရုပ်သဘောနာမ်သဘောမသိတာနဲ့ကိလေသာကိုမပယ်နိုင်တော့ အဲ့ဒီလိုချင်တတ်မဲ့နှိမ့်တဲ့တွေ့တာတဲ့ကိလေသာတွေကဘဝကောင်းဘဝမောနေတာပဲဟိုဘဝကြတော့နတ်ကောင်းကောင်းဖြစ်အောင်ဟိုဘဝကြတော့လူလူချမ်းသာဖြစ်အောင်အစာရည်ဖြင့်အဲ့ဒါလိုနဲ့ကုသိုလ်ကောင်းမှုတွေပြုတဲ့အခါကျတော့အဲ့ဒီတဏှာစေရာနတ်ဘဝဖြစ်လိုက်တဏှာစေရာလူဘဝဖြစ်လိုက်တဏှာစေရာပြိတ္တာဘဝဖြစ်လိုက်အဲ့ဒါလိုဖြစ်နေတဲ့အခါကျတော့ဖြစ်နေသမျှသူ့မှာဘာဖြစ်မလဲ သေးနေမှာပေါ့မွေးနေသမျှသေးနေမယ်ဘသူခိုင်းရလိုက်လုံနေရတာလားအာအရှင်သခင်ကြီးခိုင်းရကြုံကလိုက်လုံနေရတာမဟုတ်လားဘသူရောကြုံကတတဝါဟုတ်တယ်မဟုတ်လားအရှင်သခင်ကဘသူရောသိကြလားဒါကြောင့်မလို့တဏှာဓာသောအတိတ်တော်တဲ့ ဥနောလောကောအတိတ်တော်တဏှာဓာသောလောကလူအပေါင်းသည်ဥနောဘေတော့ခါမပြည့်စုံတယ်မရှိပေတဲ့အတိတ်တော်ဘေတော့အခါမရောင်ရဲတင်းနေတယ်မရှိပေတဲ့။ဘာကြောင့်လဲဆိုတော့တဏှာဓာသောတဏှာခိုင်းရာလုံနေရတဲ့ကျွံဖြစ်လို့တဲ့ဟော။ငွေတသိန်းလိုချင်တဲ့လူကငွေတသိန်းရပါပြီတော်ပြီလား။ အမလေးအခုခေတ်တသိမ့်များကားဘိန်းတဘိန်းပဲရမဟုတ်လားအဲ့တော့မဖြစ်သေးပါဘူးနောက်10သိန်းလောက်ရအောင်မဟုတ်လားနောက်10သိန်းလောက်ရအောင်မတခါ10သိန်းရပြန်ပါပြီတဲ့တော်ပြီလားကားကားဘိန်းဘယ်နှဘိန်းသာရှိတော့နှဘိန်းသာဟုတ်ကဲ့လားမနေ့ကဘုန်းကြီး ကာကြီးတယောက်ကကားအသစ်ဝယ်လို့မလို့အာကြောက်တမ်းမဲ့ဖရာဘူးတင်ရင်တရားလဲပြရင်လို့ကြွပါဖရာလို့ဘုန်းကြီးကြွသွားတယ်ကားအနီကြီးနဲ့လေတကာတယောက်ကပြောတယ်ဆရာတော်တဲ့အဲ့ဒီကားကသိန်း30လောက်ပေးရတယ်တဲ့သိန်း30လောက်ပေးရတယ်အဲ့ဒီတော့10သိန်းနဲ့တော့တော်လို့မဖြစ်သေးဘူးလေ မဟုတ်ဘူးလားကားတစ်စီးမရှိတော့သေးဘူးနောက်ထပ်သိန်း20 30ရအောင်မှဖြစ်မယ်ဒီလိုနဲ့ပဲပူကဲပူကဲပြီးလိုခြင်းလိုခြင်းနဲ့လောဘပဲဖြစ်နေတာဆိုတော့ရောင်ရဲတင်းနေတယ်လို့ရှိလားမရှိဘူးရောင်ရဲတင်းနေတယ်လို့မရှိဘူးဟိုဘုန်းကြီးတို့ဂျာမနီမှာတော့ကဂျာမနီက တက္ကမကြီးတယောက်ကားတစ်စီးဗမာပြည်သင်းတယ်အဲ့ဒါသူကားဟာဂျာမနီမှာဝယ်ဈေးကိုပဲဗမာငွေနဲ့တွက်ရင်350တဲ့အဲ့တော့ဗမာပြည်ပြန်ရောက်ရင်ဘယ်လောက်ဖြစ်မလဲသိန်း100ပေါ့အကောက်ခွန်နဲ့တည်ယူပို့ဆောင်ကားနဲ့အမြတ်နဲ့ဗာနဲ့ဆိုတော့အဲ့ဒါသိန်း100ဖြစ်မှာပေါ့ အဲဒီတော့350လောက်နဲ့လည်းပဲတင်းနေရောင်ရဲလို့မဖြစ်သေးဘူးလိုအောင်မှယူအောင်မှပဲဒီလိုနဲ့ပဲလောဘကလနာတတ်လို့ရတာမရဘူးအတိတ်တော့ရောင်ရဲမှုမရှိပါစေတဲ့တော်ပြီလို့မရှိဘူးတော်ပြီလို့မရှိဘူးနောက်ထပ်လည်းယူမယ်နောက်ထပ်လည်းယူမယ်ဒီလိုမဟုတ်လား ရသည်လိုလေအိုတစေဘာကြောင့်လဲဆိုတော့တဏှာဓာတော့တဏှာကြုံဖြစ်နေလို့တဲ့ဥနောလောကောအတိတ်တော့တဏှာဓာတော့တဏှာကြုံဖြစ်နေလို့တဲ့ဟုတ်သလားတဏှာစေခိုင်းရလောက်ရတာဒါကြောင့်လိုမပြေဝအာမယတဏှာကြုံညီသာရကတဲ့ဟုတ်သလား ရထပါဠသရုပ်သားကိုမြတ်စွာဘုရားဟောတဲ့ဓမ္မုဒိတာ၄ချက်ကနံပါတ်1အချက်လိုမပြေဝအာမယတဏကျွညီသာရကလိုမပြေဝဆိုတာဥနောအာမယဆိုတာအတိတ်တော်တဏကျွညီသာရကဆိုတာတဏဒါတော်ဆိုလိုမပြေဝအာမယအာမယ တဏှကျွညီသာတကားလိုမပြေဝအာမယတဏှကျွညီသာတကားဆို ဒီတော့အဲ့ဒီတဏှာကိုမပယ်နိုင်သေးသမျှကတော့တဏှာခိုင်းရာလောက်နေရတာဖြစ်တဲ့အတွက်ဟိုဘဝလိုချင်ဒီဘဝလိုချင်တဲ့ဘဝအသေးသေးတွေထပ်ပြီးတော့မရဘူးလားလိုချင်တော့ရနေတာပေါ့ရတယ်ဘဝအသစ်ထပ်ရတယ်ဆိုတာထပ်ဖြစ်ထပ်မွေးတာမဟုတ်လားထပ်ဖြစ်ထပ်မွေးပြီဆိုဘာဖြစ်မလဲသေပဲမွေးရင်သေပါပဲ အဲ့ဒါဘာကြောင့်လဲဆိုတော့ကိလေသာတဏှာကိုမပယ်တတ်နိုင်လို့ဒီလိုမဟုတ်လားဘာကြောင့်မပယ်နိုင်တယ်လဲဆိုတော့မရှုလို့ဘာကြောင့်မရှုတယ်လဲဆိုတော့အပမာဒမရှိလို့ပမာဒဖြစ်နေလို့ဒီလိုမဟုတ်လားအဲ့တော့ပမာဒောမေ့ရော့နေခြင်းသည်ဝါရှုမှတ်မှုလို့နေခြင်းသည် မစ္ဆုနောပရံတေကြီးအကြောင်းပေသည်မှန်သလားမှန်သလား ကာမဂုဏ်တော်အာယုံကြော၌မေမျောမွနစ်သေးကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းသည်ကမိဝိခာမြမသေးရသည်ဒုက္ခနှောင်ဝလွတ်ကြောင်းသည်နားလေသလားမလဲတလဲပါဖေရဟုတ်တယ်မလားအဲကြောင့်မလဲတလဲလဲအဲမွေးရင်သိပါပဲအဲ့ဒါဘာကြောင့်လဲဆိုတော့ကိလေသာတဏှာကိုမပယ်တတ်နိုင်လို့ ဒီလိုမဟုတ်လားဘာကြောင့်မပယ်နိုင်တယ်လဲဆိုတော့မရှုလို့ဘာကြောင့်မရှုတယ်လဲဆိုတော့အပမာဒမရှိလို့ပမာဒဖြစ်နေလို့ဒီလိုမဟုတ်လားအဲ့တော့ပမာတော့မေ့လျော့နေခြင်းသည်ဝါရှုမှတ်မှုလို့နေခြင်းသည်မစ္ဆုနောပဒံသေရည်အကြောင်းပေသည်မှန်သလားမှန်သလား ကာမဂုဏ်တော်အာယုံကြော၌မေမျောမွနစ်သေးကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းသည်ကမိဝိခာမြမသေးရသည်ဒုက္ခနှောင်ဝလွတ်ကြောင်းသည်နားလေသလားမလဲတလဲပါဖေရဟုတ်တယ်မလားအဲကြောင့်မလဲတလဲလဲရွတ်တာကမြန်သွားလို့နော်စဉ်းစားကြည့်ကြ ကာမဂုဏ်တော်အာယုံကြော၌မေမျောမွန်နေသေးကြောင်းဖြစ်၏တဲ့အစင်းသာအနံ့ရသာထိတိစရာအဆုံးကာမဂုဏ်တွေတဲ့စိတ်ရောက်နေရင် ရှုမှတ် ဖြစ်ပါမလားအဲ့ဒီထက်မွန်းနေနေပြီဆိုလို့ရှိရင်ရုပ်ကိုလည်းမရှုမှတ်နိုင်စိတ်နာမ်ကိုလည်းမရှုမှတ်နိုင်မရှုမနိုင်ဘူးဆိုလို့ရှိရင်ရုပ်နာမ်ရဲ့အဖြစ်အပျက်မသိမသိဘူးဆိုကိလေသာမငြိမ်းကိလေသာမငြိမ်းဘူးဆိုတော့ဘဝတွေထက်ခါထက်ခါဖြစ်ပြီးတော့ထက်ခါထက်ခါ ဘာဖြစ်မလဲဘေရသည်အဲ့ဒါပြောတာကာမဂုဏ်တော်အာယုံကျော်၌မေမျောမောနေသေးကြောင်းဖြစ်၏အခုနစကားပါပဲမမာတော်မေဆုနောပဒါမေမလစ်တတိဖြစ်တိုင်းသိကမြည်ပြီးခါမြမသေးရသည်ဒုက္ခနှောင်ဝတ်လွတ်ကြောင်းသည်နားလည်သလား တစ်ချက်ကလေးတတိမလစ်ဖဲနဲ့ရုပ်ဖြစ်တိုင်းရှုသိလိုက်တယ်နာမ်ဖြစ်တိုင်းရှုသိလိုက်တယ်အဲ့ဒါလို့ဆိုလို့ရှိရင်ရှုသိပါများတာနဲ့အမြရုပ်နာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိလာပြီဆိုလို့ရှိရင်ကိလေသာကိုငြိမ်းစေနိုင်မယ်ကိလေသာပယ်တတ်နိုင်မယ်ကိလေသာပယ်တတ်နိုင်ရင်ဘဝမဖြစ်တော့ဘူးမဖြစ်ရင်ဘာဖြစ်မလဲမသေးတော့ဘူးဒါကြောင့်မလစ်တတိဖြစ်တိုင်းသိက မြည်သည့်ခါမျှမသေးရသည်ဒုက္ခနှောင်ဝလွတ်ကြောင်းသည်ခောက်ပြီလားအဲ့ဒီဆောင်ပုဒ်လေးမှတ်မှတ်ရရပဲ1332ခုနှစ်ကရေးထားတဲ့ဆောင်ပုဒ်ဘယ်နှခုနှစ်ကအခုဘယ်လောက်ရှိသွားဟမ်1300 55ခုရှိသွားပြီအဲ့တော့နှစ်ပေါင်းဘယ်လောက်ကြာဟမ်23နှစ်ကြီးကြာပြီဆိုတော့ဒီဆောင်မုတ်ဟာမှားဖို့မကောင်းပေဘူးလားိုတော့ကမှန်တယ်ထားတော့အခုမှားဖို့မကောင်းဘူးလားဟမ်အမှန်တရားဆိုတာခေတ်ကာလလိုက်သလားဟိုခါတော့ကမှန်ရင် အခုလဲမှန်တာပဲနောက်အနှစ်တရာလဲမှန်တာပဲဟုတ်ကဲ့လားဆိုကာမဂုဏ်တော့အာယုံကြော၌မေမျောမွန်နေသေချောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိကမြည်သည့်ခါမျှ မသေးရသည်ဒုက္ခနှောင်ဝလွတ်ကြောင်းသည်ကာမဂုဏ်တော်အာယုံကြော၌မေမျောမွန်နေသေကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိကဖြစ်တိုင်း မြည်သည့်ခါမျှမသေးရသည်ဒုက္ခနှောင်ဝလွတ်ကြောင်းသည်ကာမဂုဏ်တော်အာယုံကြော၌မိမျောမွန်နေသေးချောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိက မိသည့်ခါမြမတိရသည်ဒုက္ခနှောင်ဝတ်လွတ်ကြောင်းသည် ရအဲ့ဒါလို့အပမာဒတရားလက်ကင်ထားပြီးတော့အပမာဒတရားအမြဲတစေပွားများအားထုတ်နေပေတဲ့လည်းပဲယံဖယံခါမှာစိတ်ကိုညောင်ဆူးတတ်တယ်တဲ့အဲ့ဒါလို့ညောင်ဆူးပြီဆိုလို့ရှိရင်တော့ မသေးရမရောက်ဖဲနဲ့သေးရပဲအချိန်ချင်းဖမှန်ရောက်တယ်စိတ်ညောင်ဆူးတယ်ဆိုတာကြားဘူးလားမကြားဘူးနော်ဘာကိုပဲညောင်ဆူးတော့ဟမ်ခန္ဓာကိုယ်ပဲညောင်ဆူးတာမဟုတ်လားခန္ဓာကိုယ်ပဲညောင်ဆူးတာခန္ဓာကိုယ်ဆူးတဲ့ညောင်တဲ့စိတ်ဆူးတဲ့ညောင်ကပိုးပြီးတော့ဆိုးတယ် ခန္ဓာကိုယ်စူးတဲ့ညောင်းကအဲ့ဒီစူးတဲ့အချိန်မှာနာတယ်နာတယ်နာတယ်နဲ့ရှုလို့နာမှုဒုက္ခဝေဒနာရဲ့ဖြစ်မှုပြဲမှု အနိစ္စသိသွားမယ်ဖြစ်ပြမပြနှိမ့်ဆက်တဲ့ဒုက္ခသိသွားမယ်နာတယ်ဆိုတာပုဂ္ဂိုလ်တ attva ရဲ့လို့မဟုတ်ဘူးမခန္ဓာတဲ့သဘောလေးပဲလို့နာတဲ့သဘောရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တသဘောကိုသိသွားမယ် အဲ့ဒါလို့သိသွားပြီဆိုလို့ရှိရင်တော့ဝိပဿနာဉာဏ်နဲ့နာရာအကြောင်းပြုပြီးတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်မသွားနိုင်ဘူးလားရင့်ကျက်ရမကပဲနဲ့မဲ့ဉာဏ်၄ဆင့်ဖူဉာဏ်၄ဆင့်ထိတောင်နာမှုအကြောင်းပြုပြီးရမသွားနိုင်ဘူးလားရှေးကအဲ့ဒါလို့ရတာတွေအများကြီးရှိတယ်ဟုတ်ကဲ့လားနာရာကိုရှုရင်းနဲ့နာမှုရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုပြက်ပြက်ထင်ထင်ဉာဏ်နဲ့မှသက်ဝင်သိမြင်သွားလို့မှု ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးမဲ့အသည့်ခိုအသည့်ထိရောက်သွားတာတွေအများကြီးပဲဒီတော့အဲ့ဒီရုပ်မှစူးတဲ့ညောင်ညောင်ညောင်ဖြစ်ပေါ်တဲ့နာမှုကိုရှုရင်အမြတ်တောင်ရသေးတယ်စိတ်မှစူးတဲ့ညောင်ကြတော့အမြတ်ရဖို့သူကခဲနေညောင်ကစူးနေတော့ရှုဖို့ကသတိမရဘူး ရှုရမယ့်စိတ်ရဲ့နေရာမှာညောင်းကဝင်နေတာအဲ့ဒီညောင်း၅မျိုးရှိတယ်တဲ့စိတ်ဆူတဲ့ညောင်း၅မျိုးရှိတယ်တဲ့ကြောက်เสียမကောင်းဘူးလားတမျိုးတည်းတော့တော်တော်ကြောက်เสียကောင်းနေပြီ၅မျိုးဆိုလို့ရှိတော့ကဘယ်တော့တရားရတော့မလဲမသေးရဘယ်တော့ရောက်တော့မလဲမရောက်နိုင်တော့ဘူးဟုတ်ကဲ့လား စေတောခိလာလို့ခေါ်တဲ့စိတ်ဆူးတဲ့ညောင်းကိုလေစေတောခိလာလို့ခေါ်တယ်စေတောခိလာတရား၅ပါးမြန်မြန်ပြောလို့ရှိရင်လည်းမြန်မြန်ပြီးသွားပါရဲ့မြန်မြန်မပြောဘဲနဲ့ဖြည်းဖြည်းပြောပြန်လို့လို့ရှိရင်လည်းပဲကြားသွားတာပါပဲအဲ့တော့မြန်မြန်ပြီးအောင်ပြောလိုက်ရမလားဖြည်းဖြည်းပဲပြောရမလား ဖြည်းဖြည်းပဲပြောပါဘာဖြစ်လို့ဘုနာလဲအောင်လို့နော်စိတ်ဆူတဲ့ညောင်၅ပါးတဲ့ပင်စီမေဘိက္ခဝေစေတောခိလာဘိက္ခဝေจิตာချာများတို့စေတောခိလာစိတ်ကိုဆူတဲ့ညောင်တို့သည်ဝါစိတ်ကြမ်းသာခြင်းရဲ့အကြောင်းတရားတို့သည်ဣမေပင်စဤ၅ပါးတို့သည် ကရမေပင်စအပင်ငါးပါးတို့ဤဟုမူကားစိတ်ဆူတဲ့ညောင်ငန်းမှုဆိုတာဘယ်ဟာလဲဣဒယောသောဘိက္ခုဗုဒ္ဓေကင်ခတိဝိသိကိစ္စတိနာတိမௌစတိနာသမ္ပတိရတိဘိကဝေจิตာจิตမိတို့ဣဒဤငါဘုရားသာသနာတော်၌ယောသောဘိက္ခုအကျဉ်ဟံသည်ဝါယောသောဘိက္ခုအကျဉ်သူသည်ဗုဒ္ဓေ ဗုဒ္ဓေမြတ်စွာဘုရား၌ကင်ခတိယုံမှားဤဝိသိကိစ္စတိတမယဖြစ်ဤနာတိမုစတိဖရာစေဖရာမှန်မှုဆုံးပြယုံကြည်မှုမပြုနိုင်နာတံပတိရတိမကြည်ညိုနိုင်အယံဤဒီကပထမောရှိဥစွာသောစေတောကိလောစိတ်မှစူးတဲ့ညောင်းပေသည်တဲ့ဟော ပါတယ်တော့မြတ်စွာဘုရားကိုယုံမှားတန်မြတ်ဖြစ်တယ်တဲ့ဘုရားရှင်ရဲ့ဂုဏ်တော်ကိုလည်းယုံမှားတန်မြတ်ဖြစ်တယ်ဟုတ်မှဟုတ်ပါမလားဟုတ်မထင်ပါဘူးမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော်ပုံတော်ကိုလည်းပဲယုံမှားတန်မြတ်ဖြစ်တယ်ခန္ဓာကိုယ်တော်ပုံတော်ယုံမှားတန်မြတ်ဖြစ်တယ်ဆိုတာဩဘုရားမှာ32ပါးသောလက္ခဏာတော်ကြီး 80သောလက္ခဏာတော်ငယ်လေးနဲ့ငယ်လေးနဲ့ပြည့်စုံတယ်ဆိုတာဟုတ်မှာဟုတ်ရဲ့လားဒီလက္ခဏာတွေခန္ဓာကိုယ်ပေါ်နေအယုတ်ဆိုးမှာပေါ့အဲဒါလို့တန်မြာဖြစ်တယ်တဲ့ပြီးတော့မြတ်စွာဘုရားမှာတိရိဂုံတော်ဆိုတာရှိတယ်မလားတိရိဘုံတော်ဆိုတာလေတိရိဘုံတော်ဆိုတာဘာတော့ပါတယ် အင်္ဂါကြီးငယ်တင့်နေပြီဖြိုအချိုးတကြတပ်ပေတော်မူလာခြင်းဒီဟုသောတိရိဘုံတော်ဖရာရှင်ကအရာအမောင်းရောခန္ဓာကိုယ်အနေထားရောအမတန်အချိုးကြတာတဲ့ဒါကြောင့်ကြက်တရေအလွန်ရှိတယ်တဲ့ဒီတော့ညောင်ဆူးတဲ့လူကတော့ဟုတ်မထင်ပါဘူးအပြောကြီးတယ်ထမရဲ့ဟာဟုတ်လားယုံနာလားမယုံနာလားမယုံနာတန်မြာဖြစ်နေတာ အဲ့တော့ဘာဖြစ်တော့သူစိတ်ညောင်စုပြီတဲ့ပထမတော့ဝိသိကိစ္စညောင်မယ်ယုံမတံမယညောင်မယ်အဲ့ဒီကနေပြီးတော့ပြစ်မှားတဲ့ဒေါသညောင်တွေရောဖြစ်မလာနိုင်ဘူးလားဖြစ်လာနိုင်တာပဲဒီတော့အဲ့ဒါလိုညောင်စုရင်ပဲဖြစ်ဘယ်လိုဖြစ်တယ်လဲလို့ဆိုတော့သောထုပုဂ္ဂိုလ်သည်အာတ္တပါယ ကိလေသာကိုပူလောင်၆သွေ့စေနိုင်လောက်အောင်ပြင်းပြင်းပြင်းထန်တည်ရင်စွာအာထုတ်ဖို့ရနနမတိစိတ်မညိုတဲ့ဟောအဲ့လိုဘုရားပေါ်မှာတန်မြတ်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဘုရားဟောထားတဲ့ဒီတရားတော်ကျင့်ကြံတဲ့အခါမှာလောဘဒေါသမောဟကိလေသာတွေကုန်ခန်းသွားအောင်အာထုတ်ဖို့ရလဲသူစိတ်မညွတ်ဘူးတဲ့စိတ်ထဲမှာမဖြစ်ဘူးတဲ့ ပါမမဲအေးစမ်းကြည့်အောင်ပါပဲဟဲ့ဆိုပြီးတော့စမ်းကြည့်တဲ့အနေနဲ့အာထုတ်တာပါမမဲအေးသူများအာထုတ်မှလည်းအာထုတ်ကြည့်အောင်ပါပဲဟဲ့ပေါ်ပေါ်ပဲအသေးစိတ်အမူအရာလည်းမရှုမှတ်ဘူးစိတ်ထွက်တာလွင်တာလည်းမရှုမှတ်ဘူးဒီထဲမှာသူများရှုမှတ်နေတာသွားပြီးတော့အနှောင့်အယှက်ပြုသေးကြာကြာနာနာအချိုးရရနဲ့စူးစူးဆိုင်ဆိုင်ရှုနေတဲ့ရှုမှတ်နေတဲ့ယောဂီကို မလို့ဓမ္မစိတ်ဖြစ်တဲ့အခါလဲဖြစ်တတ်သေးတာပဲညောင်းနေစူးလာတာယုံမတန်မြာကညောင်းကနေပြီးဖြာပြီးထွက်လာတဲ့ညောင်းနေမဟုတ်ဘူးလားနာအာတပယစိတ်တမတစိတ်တနမတိအတ္တပါယကိလေသာကိုပူဆောင်ပူလောင်6သွေးကုန်ခန်းစေနိုင်လောက်အောင်ပြင်းပြင်းထန်ထန်အထုတ်ဖို့ရလဲနနမတိစိတ်မညို့ နာအနုရောအနုရောအနုယောဂယစိတ်တံနမတိအနုယောဂယအကျိငိမ့်အဖမံအထထအာထုတ်ဖို့ရလဲနာနမတိစိတ်မညောတဲ့။အော်ဒီတခါတော့ဖြင့်အချိန်မရလို့မို့လို့15ရက်အရက်20နဲ့တော်ပြီ။နောက်တခါတော့တလရအောင်အာထုတ်မယ်။အဲဒီလိုဆိုပြီးနောက်တလအာထုတ်နိုင်မို့ရအကြောင်းညီညီရောအခွင့်သာအောင်အမြဲကြိုးစားတယ်။အမြဲကြိုးစားပြီးတော့ အခွင့်သာအကြောင်းညင်လွတ်လိုက်တာနဲ့တပြိုင်နက်တည်းတရားရိပ်တာရောက်ချက်ချင်းတရားအထုတ်တယ်ထက်ခါထက်ခါအထုတ်တယ်တဲ့ညောင်းမရှိတဲ့ပုဂ္ဂိုလ်ကညောင်းရှိတဲ့ပုဂ္ဂိုလ်ကတော့ဒီတခါအထုတ်ပြီးအဲသူတို့ဟာပြောတော့ချမ်းသာတယ်လို့လည်းပြောတယ်လောဘဒေါသမောဟငြိမ်းတယ်လို့လည်းပြောတယ်မဉ္ဇဉ်ဘုံညာနိဗ္ဗာန်ရတယ်လို့လည်းပြောတယ်ငါအဖြစ်ဘာမှဖြစ်ပါဘူးဟောဟုတ်လား ငါအပြင်ဘာမှဖြစ်ပါဘူးဆိုသူနောက်တစ်ခေါက်လာအောင်မလားမလာတော့အကျိုးမရှိဘူးလကားပဲသူတို့တုံနေတုံနေနဲ့ဝတ်ခံနေကြတာဟုတ်ကလားအဲယုံသူလားမယုံသူလားမယုံသူယုံမှတ်တယ်နဲ့ဘာဖြစ်နာညောင်စူးနေတာဟုတ်ကလားညောင်စူးနေတာ तू မလာတော့ဘူးတဲ့ဒါကြောင့်မလို့ အနုယောဂာယာထက်ခါထက်ခါအထုတ်ဖို့ရလဲနနမတိစိတ်မညောတဲ့သာတိစာယပိနနမတိသာတိစာယပိမနမယကြားပြတ်မှုမရှိရအောင်ဒလဇာရှုမှတ်ပွားများအထုတ်ဖို့ရလဲနနမတိစိတ်မညိုတဲ့ဟောနိုးနေသမျှတစ်ချိန်လုံးအသေးစိတ်အမူအရာတွေမပြတ်မလတ်ရှုမှတ်ဖို့ရလဲ သူ့စိတ်ထဲမှာမရှိဘူးတဲ့ဘာကြောင့်လဲဆိုတော့ဘုရားပေါ်မှာယုံမှတန်မြာကရှိနေလို့ဘုရားဟောတဲ့တရားကိုအဲ့ဒါလောက်ကြောက်အောင်သူကြည့်မှုစိတ်မပါဘူးတဲ့ဒါကြောင့်မလို့အမှတ်ကျဲကျဲပဲတဲ့များသောအားဖြင့်တော့အသေးစိတ်အမှုရာတွေမမှတ်ဘူးတဲ့ဝေးတာလည်းမမှတ်ဘူးဆန်းတာလည်းမမှတ်ဘူးထိုင်တာလည်းမမှတ်ဘူးထတာလည်းမမှတ်ဘူးအဝတ်လဲတာလည်းမမှတ်ဘူး အဝတ်ဝတ်တာလည်းမမှတ်ဘူးဖနှက်ဆွတ်တာလည်းမမှတ်ဘူးဖနှက်ချွတ်တာလည်းမမှတ်ဘူးစားတာတောက်တာဘာကမှမမှတ်ဘူးအဲဒါတွေလုံနေအဘိုးပါသူတို့ဘာတွေလျှောက်လုံနေမှမသိပါဘူးဟုတ်ကဲ့လားမသေးရှုသေးလားရှုဘာဖြစ်လို့ညောင်စုလို့ဟုတ်ကဲ့လားအဲ့ဒါတွေ့ခြင်းအပြင်ဒီပုဂ္ဂိုလ်တော့ညောင်စုနေပြီလို့မသိတာမထင်ရှားဘူးလား သိတာထင်ရှားတယ်ကိုယ်အမူအရာနှုတ်အမူအရာမြေုံနဲ့စိတ်ကိုလှမ်းပြီးမမှန်းနိုင်ဘူးလားဘုရားယဟန္တာလို့အဲအဲ့ဒါလို့မရှုမှတ်တာတွေ့ခြင်းအဖြစ်ဧကနာသူစိတ်ညောင်းစုနေပြီနော်ပါတိစာယမနမယရားပြတ်မှုမရှိအောင်ဒလစားရှုမှတ်ပွားများအထောက်ဖို့ရလည်းနာနမတိစိတ်မညွတ်တယ် ပဒါနာယပြင်းပြင်းထန်ထန်ကြိုးစားအားထုတ်ဖို့ရလဲနာနမတိစိတ်မညိုပြင်းပြင်းထန်ထန်တင်းတင်းရင်မရမနေအားထုတ်ဖို့လဲသူစိတ်ထဲမှာမရှိဘူးတဲ့ဘာကြောင့်လဲဆိုတော့ညောင်စုလို့ကြောက်เสียမကောင်းလားဟဲ့ညောင်စုတော့ဟိုမာမညောင်ခန္ဓာကိုစုပြီဆိုလို့ရှိရင်တော့ထမသွားနိုင်ုံပဲရှိတာလေ စိတ်ထဲမှာဒီညောင်စုပြီဆိုလို့ရှိရင်တော့ထမသွားနိုင်ုံဟုတ်ပါမလားအပယ်ကြသည်အထိဒီညောင်ကသူ့ကိုဆောင်းမသွားဘူးလားဆောင်းသွားတယ်ဒါကြောင့်မြတ်စွာဘုရား၌ယုံမှားတန်တရားဖြစ်ရင်စိတ်မှညောင်စုပြီထို့အတူပဲရှင်တော်မြတ်ဘုရားဆိုဆုံးမဟောကြားထားတဲ့တရားတွေပေါ်မှာယုံမှားတန်တရားဖြစ်ရင်လည်းစိတ်မှညောင်စုသည် ထို့အတူပဲမြတ်စွာဘုရားရဲ့တတိတာဝကသံဃာတွေအပေါ်မှာလည်းပဲယုံမှတ်တန်တရားဖြစ်ရင်စိတ်မှညောင်စုပြီတဲ့ဟုတ်ကဲ့လားညောင်ဘယ်နှချောင်းတွေ့တော့သုံးချောင်းတစ်ချောင်းနဲ့စုတာကိုပဲကြောက်เสียမကဟုံးလားဘယ်ပဲချမလဲဘယ်ပဲချမဲတရားတက်ဖို့ဆိုတာအဝေးကြီး ပြောင်းမြန်သွားမှာပေါ့မဟုတ်လားဘယ်လိုပြောင်းမြန်တော့ရှုတဲ့လူကရှုတယ်ကြိုးကြိုးစားစားရှုတယ်ဆိုတာညောင်းစုလို့လားမစုလို့လားမစုလို့ရှုတာပေါ့အဲ့တော့ညောင်းစုတဲ့လူကတော့ကြိုးကြိုးစားစားရှုရလားမရှုတော့ तू ကနောက်ပြန်မလားရှေ့သွားမလားအဲနောက်ပြန်မယ်ပေါ့ ထို့တူပဲတိခါသုံးပါးကိုယုံမှန်းတဏှာရှိရင်လည်းပဲညောင်ဆူးတာပဲတဲ့တိခါသုံးပါးဆိုတာသီလတိခါသီလအကျင့်အဓိသီလတိခါမြတ်တော်သီလဆိုတဲ့အကျင့်အဓိစိတ်ဓာတိခါတမာရိအကျင့်အဓိပညာတိခါပညာအကျင့်အဲ့ဒီသီလတမာရိပညာတိခါသုံးပါးအကျင့်သုံးပြာမှာယုံမှန်တန်ရရှိရင်လည်းပဲသူဟာ ကောင်းကောင်းအာမထုတ်တော့ဘူးတဲ့ဒီလိုဆိုညောင်စုပြီညောင်စုလို့အာမထုတ်တာပဲသီလတိတ်ခါဆိုတာသီလစောက်တည်စောင့်ထိန်၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလရဟန်းတို့ရဲ့229တသောသီလတိတ်ခါဘုဒ္ဓေဒါတွေစောင့်စည်းထိန်ထိန်ဉာဏ်အပြင် ကိုလွန်ကျူးမှုနှုတ်လွန်ကျူးမှုတွေပယ်ရှားနိုင်တဲ့အတွက်ကိုစောင့်စည်းနှိပ်နှုတ်ဆောင်စည်းဖြစ်တဲ့အခါကျတော့ကိုကလည်းပဲအပြစ်ကင်းနှုတ်ကလည်း အပြစ်ကင်းပြီဆိုလို့ရှိရင်ချမ်းသာမလားဆင်းရဲမလားချမ်းသာမယ်အဲ့ဒါလဲသူမယုံဘူးတန်တရားဖြစ်တယ်လေဟုတ်မှာမဟုတ်ပါဘူးဒါကိုလှုပ်ချင်ရလှုပ်လိုက်ရတာလောက်ချမ်းသာတာဘာရှိမလဲဟုတ်ဘူးလားကိုပြောချင်ရပြောလိုက်ရတာလောက်ချမ်းသာတာဘာရှိမလဲအဲ့ဒါလို့ဆိုတဲ့ကလှုပ်ချင်ရဆိုတဲ့ကစိတ်ဆိုတာကောင်းတာလှုပ်ချင်သလားမကောင်းတာလှုပ်ချင်သ မကောင်းတာလုပ်ချင်တာပဲအဲ့တော့ဘာလုပ်မိမလဲသူမကောင်းတာပဲလုပ်မိမယ်အဲ့ဒါလို့ဆိုလို့ရှိရင်တော့မကောင်းကျိုးပဲခံစားရမှာပေါ့ကောင်းတာလုပ်ပြီးဖို့ဆိုတာစိတ်ကိုပြန်ပြီးဆင်ញင်နှလုံးသွင်းပြီးကောင်းတာပဲရအောင်တင်ပေးရတာအဲ့ဒါလို့တင်မှကောင်းတာလုပ်မိတာမကောင်းတာမလုပ်မိအောင်စောင့်စည်းထိမ့်သိမ်းရတယ်မကောင်းမကောင်းတာမလုပ်မိအောင်စောင့်စည်းထိမ့်သိမ်းတဲ့အလေးအကျင့်လုပ်ထားတဲ့အခါကျတော့ကောင်းတာလုပ်မိဖို့မများပေဘူးလား ရတယ်ဒီလိုဆိုရင်ကောင်းကျိုးရမလားဆိုးကျိုးရမလားအဲ့ဒီသဘော तू မသိဘူးဟုတ်ကဲ့လားစိတ်တဘာဝနားမလဲတာပေါ့ဒါကြောင့်မလို့သီလဘောမှာလည်းယုံမှတ်တန်မြတ်ရှိတယ်တမာတိစိတ်တည်ငြိမ်မှုတမာတိဘောမှာလည်းယုံမှတ်တန်မြတ်ရှိတယ်တမာတိအကျင့်ဘောမှာမဉ္ဇဏ်ဘုံညာယုံနာတို့ရဲ့သဘောအမှန်သိတဲ့ဝိပဿနာပညာသစ္စာ၄ပါးသိတယ်အရိယသစ္စာ၄ပါးသိတယ်မဲ့ပညာဖိုးပညာရဖို့ကျင့်တဲ့အကျင့်မှလည်းသူ ဟုတ်မထင်ပါဘူးဒါတွေလကားပါပဲလို့တန်မြတ်ဖြစ်တယ်အဲ့ဒါသိခါသုံးပါးမှာတန်မြတ်ဖြစ်တာအဲ့ဒါလို့ဆိုရင် तू အာထုတ်မလားမထုတ်ဘူးညောင်ဘယ်နှချောင်းတွေးပြီလဲလေးချောင်းဖရာတရားတန်ခါများနှင့်သုံးပါးသိခါယုံမှားပါစိတ်မှာညောင်စုပြီဟုတ်ပြီလား စိတ်ဆူတဲ့ညောင်တွေးပြီလားဆိုဖရာတရားသံဃာများနှင့်သုံးပါးတိတ်ခါယုံမှားပါစိတ်မှာညောင်စုပြီဖရာတရားသံဃာများနှင့်သုံးပါးတိတ်ခါ ယုံမှားပါစိတ်မှညောင်စုကြီးသို့စိတ်မှာစုဝင်ညောင်းရှိလင်မူတွင်တွင်မှတ်ရန် မြဲမှတ်ရန်စိတ်သာမညွတ်ပြီစိတ်မှာစုဝင်ညောင်းရှိလင်မူတွင်တွင်မှတ်ရန်မြဲမှတ်ရန်စိတ်သာမညွတ်ပြီသို့ သူသေမဲ့လူလားမသေမဲ့လူလားသေမဲ့လူဟုတ်ကဲ့လားညောင်းဘယ်နှချောင်းဟမ်လေးချောင်းလေးချောင်းနဲ့ပဲနော်တချောင်းကဘယ်ရောက်တော့ဟမ်သာဗျမ္မာစာရိတုကုပိတောဟောတိအနတ္တမနောခိလဇာတော သဗြဟ္မစာရိတုသရင်သုံးပေါ်တို့၌ဝါတရားကျင့်ပေါ်ကျင့်ဘက်တို့၌ဝါအာထုတ်ဘက်ယောဂီတို့ပေါ်၌ကုပိတောဟောတိအမျက်ထွက်ဤစိတ်ဆိုးဤအနတ္တမနောဟောတိအဲ့ဒီယောဂီများအပေါ်၌စိတ်ကောင်းမထားခိလဇာတော်ညောင်းတပွဲဖြစ်သောမကောင်းသောစိတ်ရှိ၏ ယံပိဤသီလိပင်စမော၅ခုမြောက်သောစေတောခီလောစိတ်ကိုစုတဲ့ညောင်းပေသည်တဲ့ဟောဒါလည်းပဲ၅ခုမြောက်ညောင်းမယ်တဲ့ဘာဖြစ်တာလဲဟောရှင်းလို့ပါတရားတော့သာဗျမစာရိတု တရားအထုတ်ပေါ်အထုတ်ဘက်တို့၌ဝါအထုတ်ဘက်ယောဂီတို့အပေါ်၌ကုပိတောဟောတိစိတ်ပျက်စီးလျက်အမျက်ထွက်ဤအနတ္တမနောဟောတိစိတ်ကောင်းမထခိလဇာတော်ညောင့်တပွဲဖြစ်သောစိတ်ရှိဤဟောပါတယ်တော့ အတုဘောအတုဘယောဂီတွေပေါ်မှာစိတ်ကောင်းမထားတာ စိတ်ဆိုးစိတ်ယုတ်ထားတာအမျက်ထွက်တာပျက်စီးစေလိုတဲ့စိတ်တွေဖြစ်နေတာဟုတ်ကဲ့လားဒီယောဂီတရားမရပါစေနဲ့ဟဲ့ဒီယောဂီတမာရီမဖြစ်ပါစေနဲ့ဟဲ့ဟုတ်တယ်မလားဒီယောဂီမြင်မြန်ပြန်ပါစေဟဲ့ဒီယောဂီခုပဲနေမကောင်းဖြစ်ပါစေဟဲ့ဟော အဲ့ဒီစိတ်ထားနဲ့ဒီယောဂီကိုနှုတ်နဲ့လည်းအနှောင့်အယှက်ပေးတယ်ကိုယ်နဲ့လည်းအနှောင့်အယှက်ပေးတယ်ကိုယ်နဲ့အနှောင့်အယှက်ပေးတာကဘယ်လိုပေးလဲအဲအဲ့ဒီယောဂီသွားရင် နောက်ကလိုက်တယ်ရှေ့ကတက်တယ်ဘေးကဖြတ်ဝင်လိုက်တယ်ပခုံးချင်းတိုက်သွားလိုက်တယ် ထိုင်းနေတယ်ဆိုလို့ရှိရင်ထိုင်းနေတဲ့ယောဂီနာချက်ချက်ချက်ချက်နဲ့သွားလှုပ်တယ်ဟုတ်တယ်မဟုတ်လားဘာဖြစ်နေတာစိတ်ညောင်စုနေပြီဒီယောဂီသိမဲ့ယောဂီလားမသိမဲ့ယောဂီလားဟာသိမဲ့ယောဂီဒါပြန်ဟဲ့ယောဂီနင်းသိနာကောင်းမဲလို့ပြောလိုက်ရင်ကောင်းမလားနော်သိမဲ့ယောဂီပဲသူစိတ်ညောင်စုနေပြီမသိဘူးလား ဘုရားယဟနာများတော့သူရဲ့စိတ်ကိုဘုရားယဟနာတွေကတယောက်ရဲ့စိတ်ကိုဘာဖြစ်နေတယ်ဆိုတာအတိအကျသိတယ်မဟုတ်လားဒါမဲ့တာမန်ပုဂ္ဂိုလ်များမှာတော့ယောဂီပဲဖြစ်စေတရားမထုတ်တဲ့ပုဂ္ဂိုလ်ပဲဖြစ်စေတယောက်ယောက်ရဲ့အပြောအဆိုအမှုအရာကြည်ကျမ်းအားဖြင့်သူရဲ့စိတ်ကို မခံမှန်းနိုင်ဘူးလားခံမှန်းနိုင်တယ်အဲ့တော့အဲ့ဒီလိုအပြုအမူအမှုအရာတွေကြည်ကျမ်းအားဖြင့်ဒီယောဂီဟာဘာလို့ဘာဖြစ်နေတဲ့ယောဂီလဲ ညောင်ဆူးနေတဲ့ယောဂီသေနာကောင်ပေါ့ဟုတ်လားညောင်ဆူးနေတဲ့ယောဂီလူတိုင်းမသိဘူးလားသိတယ်အဲ့ဒါပြောတာအဲ့ဒါပင်စမညောင်နဲ့တရားသိတော့မလို့ခြုံလိုက်တော့မယ်အာထုဖောအာဒေါသပွား၍ပြင်းမာလေရာထိုအခါစိတ်မှညောင်စုပြီဟုတ်သလား အဲ့ဒီဆောင်ဘုတ်တွေနော်ယောဂီတိပွဲအတွေ့ထဲမှာအကုန်ပါသည်တဲ့ဆိုအာထုဖို့အာဒေါကပွား၍ယမလီယာထိုအခါစိတ်မှညောက်စုပြီအာထုဖို့အာဒေါကပွား၍ အင်မားလေရာထိုအခါစိတ်မှညောင်စုပြီသို့ခဏဆောင်ဘုရားအခုမှလာရမှာစိတ်မှစုဝင်ညောင်ရှိလင်မူညောင် တွင်တွင်မှတ်ရန်မြဲမှတ်ရန်စိတ်သာမညွတ်ပြီသူကနောက်ဆုံးဆိုဘုရားတရားဘုရားတရား တခါဒီတော့ဒီတရားကိုသေတောခိလတရား၅ပါးလို့ခေါ်တယ်ဟုတ်ကဲ့လားအပမာဒခေါ်တဲ့ရှုမှတ်မှုအမြဲရှိရင်တော့စေတောခိလတွေမရှိရင်အပမာဒအမြဲကတ်တယ်စေတောခိလခေါ်တဲ့စိတ်ဆုတဲ့ညောင်းနေရှိရင်တော့အပမာဒအမြဲမကတ်နိုင်ဘူးမကတ်နိုင်ရင်တော့သူဟာသေမှာပဲဟုတ်ကဲ့လားဒါကြောင့်ယောဂီတို့ စိတ်ကိုညောင်းအဆူးခံရမလားညောင်းအဆူးမခံဘူးလားညောင်းအဆူးခံရင်တော့ဘာဖြစ်မလဲသေနာကောင်ပဲဟုတ်ကဲ့လားညောင်းအဆူးမခံရင်တော့မသေးဘူးပဲဟုတ်ကဲ့လားဒါကြောင့်မလို့မိမိတို့စိတ်မှာစေတောခိလခေါ်တဲ့ညောင်ငါးချောင်းတည်းကဘယ်ညောင်မှမဝင်အောင်ဆင်ញင်းနှလုံးသွင်းစိတ်ကောင်းနှလုံးကောင်းထား